ဒီလိုပြောမှာအနုရာဒမျိုးအနုရာဒမျိုးရဲ့ဆိုတာရှိတယ်။ဒါမျိုးလို့ဘာမှလို့ဒီလိုမှဒုက္ခမင်းရတရိယဘာဝမှာပုံပြီးတော့ဘာမှဘာရမကိန်းနိုင်နဲ့ဘာမှတော့ပုံမှလေးပါရဲ့ပြီးတော့နောက်ပါ ပြိမာစံပါမီလေးလေးပါးကိုဒီကိုကျင့်ပါရမရဖြစ်တယ်။ဒီတိုင်းကိုယ်တော်မှာပါရမရဖြစ်တာပြိမာဒီမိကိုဖြစ်တာလည်းပါတယ်။ယောနကပိုင်းခေါ်တော့ဂရိတ္တမင်းကိုဖြစ်တာလည်းပါတယ်။ဂရိတ္တမင်းဆိုတာကတော့ဘုရားလက်ခံရတော့ဝါလိုက်မတူပါတော့အဘိဓမ္မာစံပါပိုင်း Macedonian Great Day အလက္ခဏာ Great Day နိုင်ငံတွေအဲ့ဒီလိုပြတ်တိုင်းနေတယ်နောက်တော့တကူကြီးကနောက်တော့ပြန်သွားလို့ဟိုအာဖဂန်နစ္စတန်ကိုတားချရတော့နေပြီးတော့ဟိုမက်ဆီဒိုနီးယားကိုရောက်လာတာကအဲ့ဒါကိုဆက်မရှိအဲ့ဒီကအဲ့ဒီလက္ခဏာ Great Day ရောက်သွားတယ်အခုအိမ်လို့မြန်မာဒီပါတော့လေဟိုပါကစ္စတန် နောက်ပိုင်းတော့နောက်ပိုင်းတော့ပိုင်းအဲ့ဒါကိုရောမကပိုင်းလို့ခေါ်တယ်ရောမကပိုင်းခေါ်တယ်အဲ့ဒါကိုကိုယ်တိုင်ကိုယ်ထာမှာဖြစ်ပါမယ်အဲ့ဒီရောမကပိုင်းနဲ့ပါတယ်ရှိနာလောကလည်းပါတယ်တတ္တမီရာလည်းပါတယ်ဥယနာဘူမိလည်းပါတယ်ဥယနာဘူမိဆိုတာကတော့ပရှိချင်းရောတစ်ချောင်းလုံးပဲ ဒီမော်လမြိုင်လေးလိုက်ကစပြီးပထမမော်လမြိုင်လေးကစပြီးအောက်တော့လို့ဒီမလေးကဂျေဘိုအထိပေါ့စင်ကာပူအထိပေါ့ဒီကြောင်ဘာသာပြုမှပြုလို့ပြည့်ရှင်းအောင်ပြုတယ်ကမှဆရာပေးပြီးတော့သတ်မှတ်ထားတာပေါ့။ဒါမှမဟုတ်လို့မမနိုင်ရပြည့်လာကြတော့သူ့ဝင်ပုံမျိုးပုံမျိုးပြကြတယ်ခလား။ပထမမျိုးကိုပြည့်မှပြုလို့ခေါ်ကြ ဟုတ်ပါဘူးမတော်ကြည်ဆင်းရဲပလာကျင်းမှာဆင်းရဲပလာကျင်းမှာဆင်းရဲပလာရဲ့မူလအမှုကသီလနာဒီပဆင်းရဲနာပလာရွှေဒီပကလာကျင်းဆင်းရဲနာဒီပကလာရွှေကျင်းအဲဆင်းရဲပလာကျင်းရဲ့မူလနာမည်ရောမှာအဲ့ဒီကနေဒီတစ်ခုလေးဆင်းရဲပလာနာမည်ပြောင်းကြတယ်အဲ့ဒီမှာဘယ်လိုဒီ ခုမဖြစ်ခင်ကဒုတိယကလာခုမဖြစ်ခင်ကလည်းဒီနေရာကသူ့ခေါ်ရောက်ပြီးတော့ရွှေပြားပေါ်မှာရေးထားတာရှေးဝမ်းမဘူပလို့ရေးထားတယ်။ရှေးဝမ်းမဘူပကရှေးဝမ်းမဒီပပဲရှေးဝမ်းမကရုပ်ဒီပကကျောင်းရှေးဝမ်းမဒီပအဲ့ဒီကလေးနဲ့ရေးထားတာတွေ့ရတယ်။ဒါရီစမတ်လာတာဝန်ပေါ်လို့ရှေးဝမ်းမဘူပဆိုတာ။ဘုရားကဘာပြကဘာကမလို့လို့ ကြိုက်ပြီးသိတဲ့တရားပြောရတာလူရင်းကအဲ့ဒီဒီဟောကျင်းတဲ့သက်တာကအရှင်မဟိန္ဒနဲ့အပါဝင်ဖြစ်တဲ့တန်ခါ၄ပါးနဲ့နောက်ပါရှင်မမီလေးရှင်ပြုမှာအဲ့ဒါကအမြတ်တရားနေပြီးတော့ပါတနာပါတလိပုတ်ပေါ်လို့အဲ့ဒီကနေပြီးတော့ နဲ့ပြန်ကြပြီးတော့လာတာဒီအကျဉ်းရောက်တော့ခါကြတော့အမိရာဒမြို့ရဲ့အကျဉ်းတန်မြတ်မှာရှိတဲ့တန်ကုန်းတော်တန်ကုန်းဆိုတာလည်းတော်တော်လေးတော့မြင်ပါတယ်အဲ့ဒီတော့ကြရမှာသူတို့ကောင်းကင်ဘုံကိုဆင်းတယ်ဆင်းကြတော့အဲ့ဒီမှာသူတို့မာနမင်းကိုနေကြတော့အဲ့ဒီချိန်မှာဒီအကျဉ်းကိုအုပ်ထုတ်နေတဲ့ဒီဝါမန်ပြည့်ရသိတာမင်း သူကတဲလိုက်တဲလို့လာတာမှအဲ့ဒီကိုရောက်တော့ဒီရဲ့ရှင်ဉာဏ်နဲ့တွေ့ရရှိရတာလို့ဒီမတွေ့ဘူးဒီဘဝလေးကိုအင်းနဲ့ပါဒီမတွေ့ဘူးအခုတွေ့တဲ့အခါကျတော့ဒါရုံလည်းမဟုတ်ပုံမှန်နဲ့ကြတော့ဒီလိုသူမြတ်တို့ရှင်ဒီအခါကျတော့သူတွေ့တယ်အဲ့ဒီအချိန်ကစပြီးဒီလိုဒီမှာဘုရားသာသနာပြန်သွားတာဘုရားပြိဋိဘံပြန်ပြီးနှစ်ပေါင်း 230ခုနှစ်လို့ဒီလိုဆိုမှာအဲ့ဒီပုံစံပါပြီးတော့ပြန်ပြောရတယ်။လာအဲ့ဒီပုံလေးကိုအခုအန္တဖလာလို့နာမည်ပတ်တာတော့ဖလာကကိုအန္တကတရအန္တဖလာဆိုတာကိုရကုန်းတော့အဲ့တော့ရှင်းလာတော့ပြတ်တယ်လို့တော်တော်ပေါ်ပေါ်များများပိုက်ထားတယ်လို့ပြီးကြတော့အဲ့ဒီအန္တဖလာမှာနောက်ကြတော့ အဲ့ဒီကျင်မင်းသားတို့ပတ်ပြီးတမင်းတိုင်းတော့ကျင်မင်းပတ်ပြီးတပြေးပြေးကျောင်းနေဖြစ်ဖြစ်ဖြစ်ဖြစ်လာတော့ကုန်းတော်မှာရောကုန်းကြီးမှာရောကျောင်းကိုရှိလို့လို့ဖြစ်လို့ဒီကံတော့ကြတော့ကျောင်းသာတန်ဃာတွေအတွက်ကိုယ်ရည်နေတာအရိမတခါတော့ဖြစ်လာတယ်အဲ့ဒါမှဖြစ်လာအဲ့ဒါကိုယ်ဒီဟုကအာဂါတဂျီနာကိုယ်ဒီဆိုတာဘုရားကသင်ထားတာ အနုရာဓမျိုးကလှမ်းပြီးအခုတော့အနုရာဓမျိုးနဲ့အဲ့ဒီအမတ္တလနဲ့ကရှင်းနိုင်လို့ရေးတယ်ဘုရားဟာတော့ကတော့ရှင်းနိုင်လို့ရေးလို့မရပါဘူးရေးမယ်အမတ္တလနဲ့ကမလမကနဲ့ပြီးတယ်ဒါနဲ့အဲ့ဒီအနတ္တလဘုံနဲ့အာဂါသဝိညာဉ်ကိုပြီးတော့တခြားကိုပြီးတော့တုံးလို့ရှိတယ် နာထားရတဲ့ဆိုကြတော့ညနေပိုင်းဆိုရင်တော့ဒီစေတီတွေမှပြီးတဲ့ခွင့်ရပြီ။အဲဒီစေတီတွေတတ်တတ်လို့မှဒီစေတီသက်တမ်းနေကြပြီ။ဒီတော့ကစေတီတွေတတ်တတ်လို့မှထိုင်ပြီးတော့ပရိဒေါ်တွေမြတ်စွာဘုရားဟောတဲ့ဒေသနာတုတ်တော်တွေဓမ္မစကြာတဲ့အနတ္တလက္ခဏာတုတ်တွေစိုက်ပြီးဒါတွေရွတ်နေကြတယ်။အဲဒီအဲ့ဒါတွေရွတ်တာဟာယဟန်တော်တွေရော အမျိုးသမီးဟာနေရဒိဋ္ဌိမျိုးတွေပေါ့လေသင်္သာဝနိမလေးလေးရောသင်္သာဝနိလေးတွေရောဥပါဒကရောဥပါဒိကတွေရောညာညင်ပိုင်းငါကြပြီဘယ်လိုလုပ်ကြတာပြီးတော့ ညာဥရတိဟာအမတန်ကြီးကြီးကြီးရာကြီးကြီးကြီးရာပုံဖြစ်တာကိုအဝေးကနေကြည့်ရင်တော့ဒီလိုပုံမှန်လုပ်ပြီးတော့တရားတော်ဒီရုပ်မှမကြားနေရတဲ့အခါကျတော့ဗရာတရားမဖြစ်တဲ့ပုဂ္ဂိုလ်လည်းဗရာတရားဖြစ်လာမူလရကဗရာဗရာတရားယုံကြည်မှုရှိနေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လည်းဗရာတရားတွေတွေးရလာညကညကလည်းအဲ့ဒီကအမတ္တလကြောင့်မှတရားရလို့ရှိတယ်တရားတော်မှကြတော့ ဒါနဲ့အဲ့ဒီမြို့ပေါ်မှာအိမ်တော်ကမိသားစုတအိမ်လုံးမေမိုးချုပ်မှာပဲတာဝန်ပြရားတွေမှမိတွေပုံနေနေပြီတရားစာကြည်ရုပ်မှမိလို့ကြားနေရပြီအဲ့ဒါကိုင်းဘုရားဦးရင်တရားနာရင်ပန်းနေကြတဲ့ဘုရားနဲ့ လက်ခံမှာပန်းရစီမီတို့လူပြပန်းကြရနေပေါ့လေပူဇော်ကြရနေဒါပေမဲ့အဲ့ဒီမှာသမုဒယကမပေါ်မပါဖြစ်နေမပေါ်မပါဖြစ်နေတော့ဒီရထားရင်တွေကသမီးသမီးတော့နေခဲ့ပြီးတော့သမီးနေလဲလိုက်လို့မကောင်းပါဘူးတင်းနေတယ် တော့အိမ်ဆောင်ပုဂ္ဂိုလ်ပြန်ပြများတော့ဘာနဲ့ဆိုပြီးတော့အဲ့ဒီသမုဒ္ဒရာထားပြီးအိမ်လုံးကိုတမ်းကြတိုင်းအမတ်လာကုန်းသွားကြတယ်။ဒီကသမီးကသမလာရလည်းကိစ္စယူမှအိမ်ကလည်းနှောင်းအာရုံပြုတယ်။မြေကအိမ်ဆိုတော့လည်းအမတ်လာကုန်းတော်ကစေတီကိုလှမ်းပြီးတော့ကြောက်ကြမှာတော့ခုရဲ့ကျင်းနေတိုင်းတော့ အကြောင်းရင်းကနေပြီးတော့မိဘတို့ဆင်းသွားကြလေကစေပြီးတော့လှမ်းပြီးတော့ကုမြေတို့မြတ်စွာဘုရားရဲ့ဂုဏ်တော်အာရုံပြုလို့စီကြီးလေးကလည်းပထိန်နေနဲ့တရားသာတိယုတ်တန်လေးကလည်းပဲညီညီညာညာနဲ့ကြားရတဲ့အခါကျတော့ဒီမျိုးသမီးဗရာတရားကိုသိဖြစ်တယ်ယုံကြည်မှုဗရာတရားတွေတိုးတိုးတိုးတိုးလာတာမျိုး နေရာကနေပြီးတော့မြတ်စွာဘုရားရဲ့ဂုဏ်တော်တွေကိုစိတ်ကလည်းနှလုံးသွင်းအာရုံပြုထားတော့ဒုဒရတရားတရားတွေတော့ကြည်လင်မှုအားကောင်းတဲ့စိတ်ဟာကြည်နူးတဲ့ငြိမ်းချမ်းတဲ့အင်းရအဲဒီကြည်နူးငြိမ်းချမ်းအင်းရတဲ့အခါမှာစိတ်ထဲမှာနှုတ်ပိတ်မှုပီတိအင်းအောင်အားလုံးနဲ့ဖြစ်တယ် သိမ့်မှုဝိဓိတွေဖြစ်တဲ့အခါကျတော့ပထမတော့အာယုံကြီးရဲ့အာယုံကြီးရဲ့နဲ့ဒီလိုလုံးတော့တတိလေးတစ်ပြန်မြင်ထားတယ်။နောက်ကြတော့တတိတစ်ပြန်မြင်ထားတာကကြောက်ကလေးလေးဖြစ်သွားပြီးတော့ခန္ဓာကိုယ်ရဲ့စိတ်နဲ့တိတ်နဲ့သမဏကောင်းတဲ့ခံစားမှုကခြုံချလိုက်တယ်လို့ပွင့်ချလိုက်တယ်လို့ဒီမှာအရသာတွေ့တယ်ပြီးပြီးရဲ့ သေးတဲ့ဉာဏ်ဉာဏ်ထကလေးဖြစ်တဲ့ပီတိဟာဉာဏ်ဉာဏ်ထကလေးဖြစ်လိုက်ခဏိကပီတိအခုဒိကပီတိခဏလေးတော့ဖြံနေကြော်တဲ့စိတ်နဲ့ဖြစ်သွားလိုက်ပြီးတော့ပြောက်သွားလိုက်နောက်တစ်ခါလက်မောင်းကစိတ်နဲ့ဖြစ်တယ်လို့ဖြစ်လိုက်ပြောက်သွားလိုက်ခရိယာပီတိအဲ့ဒါခဏခဏစိတ်နဲ့စိတ်နဲ့ကြော်ပြီးဖြံနေထားတယ်အဲ့ဒါခဏခဏဖြစ်ပြီးဆိုတာခဏိကပီတိအဲ့ဒါမဟုတ်ဘဲနဲ့ ခန္ဓာကိုယ်တစ်ခုလုံးကိုအင်မတန်ကောင်းတဲ့ခံစားမှုတစ်ခုရလွှမ်းပြီးတော့ခြုံချလိုက်တယ်လို့ဒီလိုလုံးအင်မတန်အေးမြတဲ့အင်းမြပြီးနင်းမြတဲ့အဝတ်တစ်ခုနဲ့အုပ်ချလိုက်တယ်လို့အဲ့ဒါလိုခံစားလိုက်ရပြီဆိုတော့အခါကျတော့ဒါအောက်ကတိကပီတိအဲ့ဒီမှာမှလည်းဒီတိုးပြီးတော့နှစ်တုံးမှုကြည်နင်းမှုပီတိတွေ ပုဂ္ဂိုလ်အားကောင်းလာတဲ့အခါကျတော့ခန္ဓာကိုယ်ကတစ်ဖြည်းဖြည်းကျွတ်တယ်လာပေါ့ပြီးတော့ကျွတ်တယ်လာတယ်အဲ့ဒီကျွတ်တယ်လာရတာနဲ့ဒီကလည်းပဲအဲ့ဒီကျွတ်တက်တာကိုသူမသိဘူးစေတီတော်နဲ့ဘုရားရှင်ကြီးနဲ့မြတ်စွာဘုရားဂုဏ်တော်နဲ့လို့တော့ဂုဏ်တော်ကိုစိတ်ထဲကဒီလိုအာရုံပြုပြီးဒီလိုကအညီကြီးတော်မှာကျင့်နေစီရောမြတ်စွာဘုရား ကိလေသာရံလိုပေါင်းကိုထောင်းထောင်းရွက်ကြည့်ချက်ချက်ကြည့်ပုတ်ပင်ခုတ်ပင်ရှင်းလင်းတဲ့ဘုရားမြတ်စွာဘုရားအစရှိသည်ဖြင့်အရာစိုက်တဲ့ဘုံတော်တွေအာယုပြုပြီးတော့နှလုံးသွင်းဆင်ခြင်ပြီးတော့ဘုရားရှင်ရဲ့ဂုဏ်တော်တွေကစိတ်ထဲမှာပို့ပို့ပြီးတော့ပေါ်များလာလို့ဒီနေ့ပြိမ့်လို့ကပုံများလာလေဒီလိုနဲ့နောက်ဆုံးဒီအမျိုးသမီးဒီလည်းမသိလိုက်ဘူးဖြတ်ခနဲ့ဆို အာဂတခင်ကစေတီရင်ဝင်သူရောက်သွားရောက်သွားလို့မလို့အေးနဲ့ဖြစ်တော့မှဟာငါဘယ်ရောက်တာလဲမလို့မျက်စိကလေးချာချာဖွင့်ကြည့်လိုက်တဲ့အခါကျတော့ဘုရားရင်ဝင်တော့သူရောက်နေတယ်သူရှိကဘုရားစေတီတော်ကြီးဘုရားစေတီတော်ကြီးပတ်တော်မှာလှည့်ပြီးတော့ဘာနာတော်လေးဒိဋ္ဌိမတွေတရားကတူတွေရွတ်နေတယ် အဲ့ဒါကိုကြားကြားမစဉ်းစားနိုင်ဘူးဆက်ပြီးတော့အာယုံပြုလိုက်တဲ့အခါကျတော့ဘုရားရှင်ရဲ့ဂုဏ်တော်ရဲ့ဘာလို့စိတ်ကမြုပ်ဝင်သွားပြန်ပြီးတော့ဒီလိုမလွတ်သိလို့ခံစားပြီးနေရမကြရင်သူမိဘတွေကဘုရားရှင်ရဲ့တော်ပေါ်မှာလှည့်ပြီးပူဇော်ရတာသူနဲ့တော့ဟဲ့ဘုနဲ့ဘုသမီးထမရဘယ်နဲ့ သူ့ကလေးနဲ့လိုက်လာဟုတ်တယ်လို့ပြောတော့ရှိကြတယ်။တက်ကြည့်တဲ့အခါကျတော့သူတို့သမီးပြင်နေတာ။ဒါနဲ့ဟဲ့သမီးကြီးဘယ်လိုလာလဲဆိုတော့သူလည်းမျက်စိဖွင့်ပြီးတော့အမေကိုယ်လေးကြည့်လိုက်။ဒီမှာကလေးနဲ့မလာဘူး။ဟဲ့ဘယ်လိုရောက်လာလဲဘယ်လိုရောက်လာမှလည်းမသိဘူးဒီတိုင်းနဲ့ရောက်လာတာလေ။အဲဒီမှာကြတော့မှစဉ်းစားကြည့်ရတာကိုဩဒါ ပိတွေအနေနဲ့ကတော့ဘုရားရှင်ရဲ့ဂုဏ်တော်ကိုအာယုံပြုဘုရားကိုယ်တည်တော်ကိုအာယုံပြုအာယုံပြုကြည်ညိုတဲ့ကုသိုလ်စေတနာရဲ့အရှင်အဟောအစွမ်းအာနုဘောကြောင့်ဘုရားတကူတော်ကြောင့်ဘလို့ရှင်းရှင်းပြောရဒါအိမ်ကနေပြီးတော့ဘုရားယဉ်ကျေးတော်ကိုရောက်လာတာပဲလို့လူမိတ်ကြီးတော့အဲ့လိုတွေးရတယ် ။ကျမ်းဂန်ကတော့အဲ့ဒါလို့မဟုတ်ပါဘူးတဲ့။ကျမ်းဂန်ကတော့အခုနပြောတဲ့မိတ္တကြီးလို့ဆိုပြီးပြီးတယ်အင်းအောင်အားကောင်းဖြစ်တဲ့အခါကျတော့တပြေးပြေးတပြေးပြေးကြွကြွခန္ဓာကိုယ်ကပေါ့ပြီးတော့ကြွကြွတက်သွားပြီးတော့သူစိတ်ကဘုရားကြီးညွတ်နေတော့ကြွတက်တဲ့ခန္ဓာကိုယ်ဟာတပြေးပြေးဘုရားကြီးကောင်းငင်ကနေပြီးတော့ရောက်သွားတာပါတော့အဲ့ဒါကိုဥပ္ပေသာပိဋိခေါ်ပါတယ်တော့ ခန္ဓာကိုယ်ကြွတက်ပြီးဖြစ်အောင်အားကောင်းလို့ပီတိဥပ္ပေကပီတိခေါ်တာလည်းဥပ္ပေကပီတိအခမ်းမှာဒါကိုဖွင့်ပြထားတဲ့ကျမ်းကဒီမိန်းကလေးကိုဓမ္မနှမျိုးလူနှမျိုးတော့ကွဲနေတဲ့မျိုးအနေနဲ့လူနှမျိုးစေတီအနေနဲ့လူနှမျိုးတော့တော့ဒါမှလည်းဖြစ်ဖြစ်ခြင်းကတော့အတူတူပဲအဲ့ဒါဥပ္ပေကပီတိတဲ့ဒါကြောင့်ဘုန်းကြီးကပြောတာအခဏတက္ကမကြီးကို ဗုဒ္ဓမာကြီးဝမ်းထဲမှာလိုက်လိုက်လိုက်လိုက်ကြည့်လို့နောက်ပက်လက်လမ်းနဲ့လဲနဲ့ဗုဒ္ဓမာနဲ့ပက်လက်လမ်းနဲ့ဗုဒ္ဓမာကြီးအထက်ကြွတော့မလို့ဘုန်းကြီးပြောဆက်အာရုံပြုလို့ဗုဒ္ဓမာကြီးတောင်းပြီးရောက်သွားမယ်လို့ဒါကတော့ဒီပိဋိဟာယောဂီတွေမှာလည်းပဲဥဒိယပြညာအမှုပိုင်းရောက်ပြီဆိုလို့ရှိရင်သမဏသမားတွေအားကောင်းလို့ဆိုလို့တရားကိုဘယ်လိုဘယ်လိုလဲအားထုတ်တဲ့ယောဂီဆိုလို့ရှိရင်ဟောဒီပိဋိကတွေ့တယ် ခါရနေကြပြီးခိုင်းလို့ခိုင်းလို့ထားတယ်စိတ်နဲ့ပိတ်နဲ့နေတဲ့ဘုန်းတော်ကပီတိပြီးပြီဆိုလို့ရှိရင်ဒီဥပ္ပဒါပီတိဟာတစ်ခါတည်းကတကယ်ကြွတဲ့တယ်တစ်ခါတည်းကတကယ်လုံးမကြွနိုင်တော့လက်ကြွလိုက်လက်မောင်းကြွလိုက်အစိုက်ဒီလိုဖြစ်တယ်။ဘုန်းကြီးတစ်ခါတည်းကတော့ဥပ္ပဒါကတော့ညတရားထိုင်နေတော့တကယ်ကိုကြွကြွကြွကြွကြွတယ်လားသူကဟိုဘယ်လိုလဲခြေနှောင်နဲ့ထိုင်တာကိုခြေနှောင်ခေါက်ဖို့ကောင်းကြွကြတယ် နောက်ကြမှာဒိဋ္ဌိပြန်ကြတော့မှအဲ့ဒီခန္ဓာမှာလေးရဲ့အဒီဒီလေးပါငါဒီတော့ကောင်းတဲ့ပီတိကြတော့ဘယ်လိုခလိုက်ဘူးမကြမ်းငြိမ့်နဲ့ဖရဏပီတိကောင်းတဲ့ခံစားမှုတွေတကယ်လုံးစိမ့်ပြီးငြိမ့်ငြိမ့်ငြိမ့်ငြိမ့်ငြိမ့်တွေငြိမ့်ငြိမ့်ငြိမ့်တွေတကယ်လုံးပြန်ပြီးပြတ်ပြီးကြတာဒီဖရဏပီတိကိုကျမ်းစာကဘာဥပမာပေးကြလဲလို့ဆိုတော့ အကျဉ်းတရားဖတ်ထားလို့မြင်းမြင်နေတဲ့ဘွမ်းကိုတဲ့အဲ့ဒီဘွမ်းပေါ်မှာစီကလေးပုံရိုက်ချလိုက်ပါတဲ့ဘယ်နဲ့နေလဲချက်ချင်းနဲ့ဘွမ်းဆိုင်တစ်ဆိုင်လုံးစီကကြွတ်နှံ့မသွားဘူးလားအဲ့လိုပဲတဲ့ပရမပီတိကရဲ့မြင်းမြင်ပုံနဲ့အကျဉ်းတရားကိုဖြစ်ပုံမှာအဲ့ဒီတိုက်နေတဲ့အဲ့ဒီပီတိပရမပီတိဖြစ်ပြီးဆိုလို့ရှိရင် ယောဂီကဘာဖြစ်ကြလဲဆိုတော့တကူးကူးတကူးကူးကောင်းတဲ့ခံစားမှုကအင်္ဂလာနည်းနည်းနဲ့ပုံပုံလို့လို့ကောင်းတာဖြစ်တယ်ယောဂီကမိမ့်မိမ့်မိမ့်နေတာတော့အမှတ်ကလွတ်သွားတယ်မရှိမှလည်းဘူးအမှတ်လွတ်သွားပြီးဖြတ်ခနဲကိုနိုင်ခနဲဖြစ်သွားတယ်အဲ့ဒီခါကျမှယောဂီပရိယာလို့တစ်ခါပြန်မှတ်ပြန်တယ်နောက်ဒီဒီလေးတစ်ခါပြောင်းဝင်လာကြပြီဆိုလို့ရှိရင်အကောင်းဆုံးတာပြီး မှန်တော့ဇိမ်ခံတာရုပ်ရည်မိနေမိနေကောင်းတယ်ကောင်းတယ်ဆိုသူမရှိမှဘူးမရှိမှဘူးရောနဲ့အဲ့ဒါကောင်းတာလေးပဲစိတ်လေးပါပြီးငြိမ်းပြီးတော့ဇိမ်ကြီးနေတော့ဖြတ်နေလို့ပါကြအလုတ်ပါပြီးတော့မှဟဲ့လုတ်ပါပြီးကြတာပြီးတော့တစ်ခါပြန်ရှိရပြန်အဲ့ဒါကိုပဲတချို့နားမလဲတဲ့အခါကျတော့မိတ်ပံရပြီးလို့ထင်ရတာ အဲ့ဒါကြောင့်ပြောကြတယ်တတိတော့ဗျာမှတ်လို့လည်းကောင်းလိုက်တာစိတ်ကလည်းငြိမ်လို့ဗျာခံစားလို့လည်းကောင်းလိုက်တာဗျာအဲ့ဒီတွေကချုပ်ချက်နဲ့ချက်လို့ချုပ်ပြီးချုပ်ရင်းသွားတယ်ချုပ်ရင်းချုပ်ရင်းသွားတယ်အဲ့လိုရည်ကြည့်သေးတယ်အမှန်တော့အဲ့ဒါဟာဝိပဿနာရဲ့အောက်ပိုင်းနေကြည့်သေးတယ်အထက်ပိုင်းကြည့်တဲ့ကောင်းတာတွေအများကြီး အဲဒီကဟာလေးကိုချုပ်ငင်းနဲ့ပြင်ပြီးတော့ဒီဟာလေးကသဘောကျနေလို့ဆိုလို့ရှိရင်ဒီကနေအခွက်တော့မတတ်တော့ဘူးဒီပေါ်မှာတာယာမြင့်တဲ့တတ်မဲ့မှုမြင့်ပြီးပြင်နေတဲ့အတွက်ဒါလေးကမြင့်ပါတဲ့အခါကျတော့အထက်ကပြည့်လို့မရအောင်ဒီကအခုနဓမ္မကြီးလည်းပဲဘုရားကနဲ့ဘုရားကိုထူးငယ်ရင်းကထူးငယ်ရင်းကခုနဒီနည်းနဲ့နှိမ့်လို့ပြီးပြီးတော့ဖြစ်ရတာမျိုးဒီစိတ်ထဲက လိုက်လာပြီးတော့ကြွက်တယ်မလို့ဖြစ်တဲ့အချိန်မှာသူကကြောက်ပြီးတော့နောက်တက်လက်လာလဲမှကြောက်တာနဲ့မျက်စိကိုခွင့်လိုက်တာ။အဲ့ဒါရောဒီဘယ်လိုမျိုးဒကာစိတ်ထဲမှာဒီလိုမျိုးဒီလိုမျိုးရှိဟိုဒီမျိုးပြအာယုံကိုတကယ်ခုညရလို့ရှိရဒါတွေဖြစ်နေတာဖြစ်တတ်ပါတယ်။လာ ပြားသလိုဒီလိုကြည့်မိလို့မို့စိတ်ထဲမှာလောဘသို့မဟုတ်ဒေါသသို့မဟုတ်ဒေါမနတဒီငြိမ်းဖြစ်လို့ရှိရအခုလိုဘုရားရှင်ရဲ့ဂုဏ်တော်အာယုပြုတရားတော်ရဲ့ဂုဏ်တော်အာယုပြုပြီးတော့ဆင်းရဲနှလုံးသွင်းလိုက်ပြီးဆိုလို့အခုနအခဏအညီကိုရှိရမှာမရှိတော့ဘူးအငြိမ်းဖြစ်ပြီးစိတ်ဖြူစင်းသွားမလားယဉ်နေလို့နော်ဖြူစင်းသွားပြီဟုတ်ကလား စိတ်ကြည်ဝင်တာဒီလိုဆိုဆန္ဒမလားဆင်းရဲမလားအဲ့ဒါပြောတာပြောင်းလေဘုံဘုံကောင်းအာယုန်ကြီးလားဒါကိုပြောတာအဲ့ဒါအခုဒီခေဒီခေမျိုးဒီဘုံကြီးပြောလာတာဘုံကြီးမှာလောဘဒေါသမောဟကိလေသာအမြင်နဲ့ဖြစ်เสียအာယုန်နဲ့မကြုံကြအောင်လို့ ကြုံတွေ့ကြလဲပဲကိလေသာအာယုမဖြစ်အကိလေသာမဖြစ်ကြရဘူးလို့စိတ်ထဲမှာဆုံးရတတ်မှတ်ပြီးတော့ပထာအဲ့ဒါမမွေးဘူးပဲပထာစိတ်ထဲမှာကိလေသာအရင်မဲစိတ်နဲ့စိတ်နဲ့ဖြစ်ပြီးဆိုလို့ချင်းအဲ့ဒီစိတ်နဲ့စိတ်နဲ့ဖြစ်စရာအာယုကိုအာယုမပြီးဝဲနဲ့ပြုလို့ဖြစ်စရာအာယုကိုပြန်ပြီးတော့နှလုံးသွင်းစဉ်းရဟုတ်ရလား အဲဒါကျန်တဲ့အပိုင်းကတော့နောက်မှအားလုံး6မျိုးအဲ့ဒီ6မျိုးတွေကနီး6မျိုးတွေကသိနေရတဲ့နီးတစ်မျိုးမျိုးနဲ့စိတ်မဲကိုဖြူပြန်ဖြူလို့ပါတဲ့ဒီတော့အဲ့ဒီစိတ်ညစ်မဲကြီးကြောင့်ဥပတိလေတာတရားတစ်ခုကပါဒီနေ့ကပြောရတာပထမဆုံးစိတ်ညစ်မဲကစိတ်ညစ်မဲကြောင့်တရားကအဘိဓါဝိသမလောကအဘိဓါဝိသမလောကစိတ်တတာဥပတိလေတာ အမိဓာသူတော်ဘာပစ္စည်းတွေရလို့လည်းသူရှင်းရှင်းကြံကြည်ခြင်းအမိဓာနဲ့ဝိသမလောဘမမြင်ရသောလောဘဒီဝါမတရားသောလောဘဒီစိတ်တတ်တာစိတ်ဥပ္ပတိလေတော့စိတ်ဉာဏ်ဉာဏ်တရားတွေဒီအဘိဓါဆိုတာသူတော်ဘာပစ္စည်းတွေမိမိပစ္စည်းသူတော်ဘာရှိတယ်မိမိရှိတယ်ဖြစ်စေလို့စိတ်နဲ့ငါပစ္စည်းကောင်းပါပဲလို့ ပြန်ပြီးတော့စဉ်းစားတဲ့စိတ်နဲ့တဝက်ဖြစ်တဲ့လောဘအဲ့ဒါကိုအဘိဓါအဘိဓါလည်းတေဘောအခြင်းလောဘပဲဥပမလည်းတေဘောဥပမလောဘလည်းတေဘောအခြင်းလောဘပဲအဲ့ဒီအဘိဓါမှာဘုရားလည်းပဲအဘိဓါဆိုတဲ့လောဘကရိုးရိုးလောဘမဟုတ်ဘူးပေါ့ဝိတမလောဘကိုတော့ကျမ်းစာမှာဆိုတော့ မိသေးစိတ်မှာပါရနှုတ်တော့တတ်မှတ်တယ်ဆိုလို့ရှိရင်ဒါလောဘတဏှာပဲတဲ့ဒီဓမ္မရဲ့ရှိတဲ့ဥစ္စာကိုပါရနှုတ်တော့တတ်မှတ်ပြီးဆိုလို့ရှိရင်ဒါဝိဓမ္မလောဘတဲ့ဓမ္မရဲ့ရှိတဲ့ပါရနှုတ်တော့တတ်မှတ်ခံရရှိပြီးတော့ဒီဘာရဲ့ပစ္စည်းဥစ္စာငါပစ္စည်းဥစ္စာဖြစ်ပါလေလို့ဒီလိုစိတ်ထဲကကြံကြီးတာမဟုတ်ဘူး။သူများရဲ့အိမ်သူများရဲ့ မောတကအစရည်ဒီကိုသိသေးတာတာယာတက်မြင့်နေတဲ့သဘောတက်တက်များတယ်အဲ့ဒါဝိသမလောဘလို့ခေါ်ပါတယ်တခါကျမ်းဟန်ကဘယ်လိုပြောကြလဲလို့ဆိုတော့တကယ်တော့ကတဲ့ဘယ်လုံးအရာသာတမလောဘဝိသမလောဘလို့ခေါ်ရတယ်နဲ့တဲ့လောဘလို့ဆိုလိုက်ကြတော့လေကျင်တတ်မဲ့မြင့်တတ်မှုညှိတွယ်မှု အကုသိုလ်ဖြစ်တဲ့အတွက်တဲ့ညီညွတ်တယ်မညီညွတ်တယ်တရားတယ်မတရားတယ်မရှိပါဘူးတဲ့အကုသိုလ်အကုသိုလ်ပဲဒါကြောင့်မလို့ခွဲကြလို့မလိုပါဘူးလို့ဒီလိုဆိုတော့ဘုရားလည်းပဲကျမ်းမှာတော့ဒီလိုခွဲကြပြီးတော့ပြောထားတာတွေအများကြီးပေါ့နောက်တစ်ခါအဘိဓါဆိုတာကတော့အဘိဓါမှာအင်္ဂါနှစ်ပါးရှိတယ်တဲ့ပရဘာပစ္စည်းကိုရလို့ကမူရှိရှိကြံပြီးပြော ခဏနှစ်ပါးဆိုတာကနံပါတ်1သူတစ်ပါးရဲ့ပစ္စည်းဥစ္စာကြည့်ရမယ်တဲ့နံပါတ်2ငါဥစ္စာကြည့်ရင်ကောင်းမှာပဲလို့ပြန်ယူတဲ့စိတ်ကြည့်ရမယ်တဲ့အဲ့ဒီအင်္ဂါနှစ်ပါးနဲ့ညီပြီးဆိုလို့ရှိရဲ့နဲ့ဒီပုဂ္ဂိုလ်ကအဘိဓါဖြစ်ပြီးတယ်ဟုတ်ကဲ့လားအဘိဓါမှာအင်္ဂါဘယ်နှပါးလဲပါပါလဲ တစ်ပါးရဲ့ကုသိုလ်ဥစ္စာပြုခြင်းပြီးတော့ဒီပစ္စည်းဟာငါပစ္စည်းပြုရင်ကောင်းပါလေလို့ကြံကြည့်ခြင်းဒီလိုကြံကြည့်ခြင်းအဲ့ဒီအင်္ဂါနှစ်ပါးနဲ့ညီရတော့အဲ့ဒီပုဂ္ဂိုလ်ရဲ့အဲ့ဒီစိတ်ထားကိုအဘိဓါလို့ခေါ်ရတယ်လူရင်းကတော့လောဘရောလူကျင်တာပဲတတ်မဲ့တာပဲနှိမ့်မဲ့တာပဲတွေ့တာတာပဲဒါပေမဲ့အဲ့ဒီမှာမျိုးလုံးကိုအဘိဓါကိုလည်း တမအဘိဓါလည်းလောဘဝိတမလည်းလောဘဖြစ်တဲ့အတွက်သူ့ကိုစိတ်ငြိမ်ငြိမ်ကြောင်းတစ်ခုအနေနဲ့ပဲယူတွေ့ရတယ်။ဒီလိုနှလုံးဖြစ်နေနေမယ်လို့အဘိဓါကတစ်လုံးဝိတမလောဘကတစ်လုံးဒီလိုနှလုံးဖြစ်နေနေမယ်လို့ကောက်ယူရမယ့်တရားကိုကလူကျင်တတ်မဲ့နှုတ်သက်ပွေတာမှုမြင့်မှုလောဘပဲ။ဟုတ်တယ်မဟုတ်လား။လောဘတစ်ခုတည်းပဲမဟုတ်လား။ဒါကြောင့်မလို့သူ့ကိုဥပ္ပကိလေသာတပါးလို့ယူရတယ်။ ဒီမှာသူပစ္စည်းရောရလိုအဘိဓါအလိုကြီးကဝိတမလောဘအဲ့ဒီမှာအဘိဓါရဲ့နောက်မှာလဲကျေဝင်လေးပြထားတယ်ဝိတမလောဘရဲ့နောက်မှာလဲကျေဝင်ပြထားတယ်ဆိုလိုတာကမခုခွဲထားပေမဲ့လောဘအနေနဲ့တစ်ခုတည်းပါပဲလို့ဒါပြောတယ်။ဒါအဲ့ဒီ အမိစ္ဆာခေါ်တဲ့ပရမပစ္စည်းကိုရရလို့လို့စိတ်ကြည့်ကြံပြီးတဲ့လောဘသင်ရင်ပစ္စည်းဘယ်ဟာပရမပစ္စည်းပေါ်မှာတာယာနဲ့လက်တတ်မဲ့ရုံချက်ဖြစ်နေတဲ့လောဘဝိသမလောဘရုံနဲ့ဖြစ်စေဒီလောဘနှုတ်ဘယ်လောဘတော့ဖြစ်ပြီးစိတ်ထဲဝင်ဒီစိတ်ဟာမြင်သွားနေလားဖြစ်နေလားမြင်သွားနေမြင်သွားပြီဆိုလို့ရှိရင်တော့သိရမလားချမ်းသာမလားသိကြလား အဲ့တော့ကုရမပစ္စည်းကိုပါရတတ်မဲ့တဲ့လောဘထောထားပါအောင်မိမိမိမိပစ္စည်းပါရတတ်မဲ့တဲ့လောဘကိုဆင်းရဲကြောင်းလားဆန္ဒကြောင်းလားမလေးရဘူးလားအဲကိုယ်အိမ်လေးကောင်းကောင်းလေးဆောက်ထားတဲ့ရကြပါပါပစ္စည်းတွေဒီလက်မြေတွေပန်းတွေရှားဖို့ပြီးကျိုးကျိုးပန်းပန်းလေးကနေ့ဆောက်လိုက်တော့အိမ်လေးတစ်လုံးဖြစ်တော့ဒီဘက်ကလာပါပါလေသဘောကျတယ်အေး သမဏဒီလိုပတ်နေဆက်ထားတဲ့အိမ်မိရလည်းမြင်ပိန်ပတ်လည်းမလည်းပဲကြည့်ကောင်းအောင်ဆိုပြီးပန်းမလေးလေးပါလေးလေးပိုက်လေးပြိုးလို့တဘောကိုကြားလို့ကိုယ်နဲ့ဝင်လာပြီဆိုလို့ရှိရင်စိတ်ထဲကိုဒီမှာမှုပြတ်တယ်နဲ့အတူခါကြလားအဲ့ဒါဟာအိမ်ကိုပါရနေတာမဟုတ်ဘူးလားပါရနေတာတတ်နေတာဆိုတော့သူ့ကိုဘာခေါ်မလဲလောဘ သူရောဥပကိလေသာမဟုတ်ဘူးလားသိကြသလားသိကြတယ်ဒီကအဲ့ဒီလောဘကလေးနဲ့ဒီအိမ်လေးကိုနေရတဲ့အခါကျတော့မချမ်းသာဘူးလားချမ်းသာတာပေါ့မဟုတ်လားငါအိမ်လေးငါအိမ်လေးနော်ဒီလိုကောင်းလိုက်တာအပြစ်ကလေးဟုတ်လားချမ်းသာလိုက်တာဒါပေမဲ့အဲ့ဒါပြိမထားလို့လား မြင်ရလိုက်မှပြင်ဒုက္ခရုံနဲ့မတွေးကြည့်ဘူးလားတွေးပြီးတော့အဲ့ဒီအခါကျစိတ်ထဲကနေပြတော့ပြီးကနေပြပါတယ်နော်ပြီးကနေပြပါတယ်ညကြတော့ကောင်းကောင်းအိပ်နိုင်ရလားဒါကြိုးကြိုက်လို့လားဘာလို့အေးပခိုးဖောက်မှကျိုးလို့ဟုတ်ကြလားပခိုးဖောက်မှကျိုးလို့ တကယ်လို့ဒါဒီအိမ်ကိုမပါရမတတ်မဲ့ဘူးဆိုတကိုးဖောက်မှသိုးရလို့လားဒါအိမ်ဖောက်ခြင်းမလားဖောက်ဖဲ့ခြင်းမလားဖဲ့ငါတော့အိမ်ပြန်မထားဘူးအိမ်နဲ့မဟုတ်လားအဲ့ဒါမပါရမတတ်မဲ့ဘူးအဲ့ဒါမပါရမတတ်မဲ့တဲ့ပုဂ္ဂိုလ်ကတော့ဒိဋ္ဌလောကအိရတော့မချမ်းသာဘူးလားပါရတတ်မဲ့တဲ့ပုဂ္ဂိုလ်ကတော့ဒီကြောင့်ရကြတကိုးအိမ်နဲ့ဆိုတော့ဆင်းရဲကလားချမ်းသာလားအဲ့ဒါက သူများပစ္စည်းမကူကိုယ်ပစ္စည်းပါရတတ်တဲ့လောဘတောင်မှပဲဘလောက်ဆင်းရဲကြတာဟုတ်လားမနေကြဘူးလားဒါလည်းလို့များမတော်တဆမီးလောင်သွားပြီဆိုလို့နော်ဘာဖြစ်မလဲမီးလို့ပဲရှိတော့တယ်ဟောလာသာသောတာမကြဘူးသူကြီးကကြားလိုက်တာမင်းရောအဲဒီလိုလေးရလည်းပဲရှိတဲ့အတွင်းပစ္စည်းလေးကိုရောင်းချပြီးတော့လုပ်ရတာမီးရမရှိလို့ဟုတ်ကဲ့လား အဲ့ဒါကိုအခုမီးလောင်သွားပြီဆိုတော့တနေ့လောင်တယ်မီးရွေးပဲရှိတော့မန္တလေးမှာမီးလောင်တယ်လေအဲဒီမှာကြီးတယောက်သူ့အိမ်နဲ့မလာမကန်လမ်းပေါ်မှာတော့ကြိုက်ကြီးတုံးထိုင်းနေနေတာတော့ဘာမှလည်းမလုပ်တော့အဲ့ဒီလိုပါဆိုလို့ရှိရင်မယူနိုင်ဘူးလားယူနိုင်တယ်ဆိုတော့ဒါဒီလိုယူနိုင်တာဒီလိုငိုရတာမျိုးယူကြရတာဟာ ဘာကြောင့်ကြရတာလဲဟဲ့လောဘကြောင့်ဘယ်လောဘလဲကိုယ်အိမ်ကိုကိုယ်ပစ္စည်းကိုပါရတတ်မဲ့တယ်လောဘကြောင့်မမေ့ရဘူးလားအဲ့တော့ကိုယ်ပစ္စည်းပါရတတ်မဲ့တဲ့လောဘကြောင့်ဘလောက်ဆင်းရဲနေပြီဆိုရင်ဒီနေ့ပစ္စည်းပါရတတ်မဲ့ရင်ဘိုးပြီးမဆင်းရဲဘူးလားဆင်းရဲတယ်ဒါကြောင့်မလို့စိတ်ညစ်နေတယ်ဆင်းရဲဝင်ဖြူရင်ချမ်းသာပြီအဲ့ဒီလောဘဝင်လာပြီဆိုလို့ရှိရင် ကိုမှရှိတဲ့တိုက်ရှိတိုက်ရှိပစ္စည်းလည်းဖြစ်စေတမပစ္စည်းလည်းဖြစ်စေတိုက်ရှိပစ္စည်းဆိုတာဘာလဲလဲသာသမီတွေပြီးတော့အဲခွေးတွေကြောင်းတွေဟုတ်ကလားဆင်းတွေမြင်းတွေကြွဲတွေနွားတွေအဲ့ဒီပုံမှန်တရားတတ်မဲ့ပြီးတတ်မဲ့ပြီးဖြစ်စေတတ်မဲ့ပစ္စည်းရဲ့အိမ်အိမ်တော်ပြိဘောကစပြီးအဝတ်ထော်စပြီးတရားတတ်မဲ့ပြီးဖြစ်စေဒါတော့တတ်မဲ့တတ်မဲ့ ဆင်းရဲတာကတော့သိရတယ်မဟုတ်လားအဲ့တော့တကယ်လို့ဆင်းရဲနေကျင်တယ်မဆင်းရဲကျင်လို့ဆိုလူပါလောက်ရမလဲအဲ့ဒါရတတ်မှုလောဘကိုနည်းနိုင်ရနဲ့နည်းအောင်ဆင်းရဲနှလုံးသွင်းဘုမဟုတ်သမထဥပဒနာဘာဝနာနဲ့ပယ်ချဟုတ်ကဲ့လားအခုနပြောတဲ့မိ၆ပါးမှာတွန့်လို့ရနည်းနဲ့ရောစေးပေးဟုတ်လား လောက်ဒီလောဘကအကျိုးမဲ့လို့ဖြစ်နေတယ်လို့ဆိုတော့လုဘောအဋ္ဌနာကနာတိလုဘောဓမ္မနာပတ္တိလုဘောအဋ္ဌနာကနာတိလုဘောဓမ္မနာပတ္တိအန္တဗမန္တရာဟောတိယံလုဘောပဟတေနရံအန္တဗမန္တရာဟောတိယံလုဘောပဟတေနရံ ဖြစ်တဲ့နေရာပုဂ္ဂိုလ်သည်အဘံအကျိုးစီးပွားကိုလည်းနာဂာနာတိမတိဘာဝတတ်တဲ့လောဘဖြစ်လို့ရင်တော့မိမိရဲ့အကျိုးစီးပွားလည်းမလို့ဘူးသူတစ်ပါးရဲ့အကျိုးစီးပွားလည်းမလို့ဘူးနှစ်ဦးကုန်ရဲ့အကျိုးစီးပွားလည်းမလို့ဘူးအကျိုးစီးပွားကမလို့ဘူးဆိုတာကဒီလိုမာယာတတ်တဲ့လူချင်းကြောင့်မိမိမှာချမ်းသာကြိုး ဖြစ်မလားသူ့မှာချမ်းသာခြင်းဖြစ်မလားမိမိတို့ကမဥလုံးမှာချမ်းသာခြင်းဖြစ်မလားဆိုတာဒီမေးမှမခွဲကြနိုင်ဘူးတဲ့ဒါပြောတာဆိုကြပါစို့သူတော်မှာသူတော်ပစ္စည်းသူတော်အိမ်မှာအာအဝကောင်းထော်ရန်ရှိတဲ့ကိုယ်မှာဝကောင်းထော်ရန်ရှိလို့ဆင်းရဲတဲ့ဒီလိုသူတော်ရှိမှဒီမှာရှိတဲ့အဝကောင်းထော်ရန်ကိုမိမိကလူကျင်နေလို့တော့တတ်နေတယ် တမတိကိုလည်းပြီးတော့ကချောင်းနေတယ်ဘယ်နေ့ဘယ်ချိန်မှာဘယ်နေရာမှာဘယ်ဝတ်လမ်းမလဲအလမ်းနဲ့တကယ်လည်းအဲ့အလုပ်ကိုပြီးရတဲ့နည်းနဲ့ပုတ်တယ်ဟုတ်လားရတဲ့နည်းနဲ့ပုတ်တော့ဒီစိတ်ထဲမှာအဲ့ဒီအဝတ်ရရင်ပြသူ့မှာအကျိုးရှိလိမ့်မယ်လို့ဒီမထင်မယူဆဘူးလားယူဆတယ်နော်ဒါကြတော့အဲ့ဒီအဝတ်ရတာနဲ့သူ့မှာအကျိုးရှိရလား ပြုလို့စိတ်ချမ်းသာပါလားဘယ်ချမ်းသာမလဲစိတ်တစ်ခုနဲ့နဲ့ဒီအဝတ်ကိုသူပြင်းပြင်းထန်ထန်တကယ်လို့ပြလိုက်မမိလို့ဒီမမိလို့မလို့ပြရလို့ဝေါ်အောင်တော့ပြင်းပြင်းထန်ထန်ပြရရပါမလားအိမ်ထဲမှာဝတ်တောင်ပါပဲအမေငါလက်နဲ့မလိုက်နိုင်ဟဲ့ဟောဒီကမပြည့်လို့လားအဲ့ဒီကလေးချမ်းသာလားပြင်းရလားအဲ့တော့ အဲ့ဒီလောဘဖြစ်စဉ်ကဒီဒီအကျိုးအကြောင်းကိုသူမျှော်လို့ပြီးပြီးခဲ့ရလားမပြီးတော့ဘူးတဲ့အဲ့ဒါပြောတာလောဘောအထံလောဘောအထနာကနာတိလောဘောဓမ္မနာပပတိလောဘောလောဘရှိတဲ့ပုဂ္ဂိုလ်တွေကလောဘရှိတဲ့ပုဂ္ဂိုလ်တွေကတာယံတတ်နဲ့မြင့်ပြနေတဲ့ပုဂ္ဂိုလ်တွေအထံအကျိုးပြုတာကိုနာပပတိနာဘာနာတိမပြီး အမှန်တရားကိုလည်းမပတ်သက်ဘူးမမြင်နဲ့လောဘစိတ်ထဲမှာတရားတတ်နေမှုမြတ်တဲ့မှုလောဘဝင်နေပြီဆိုလို့ပြင်သူဟာတရားကိုလည်းမသိရဘူးကုသိုလ်ကမ္မပရတရား၁၀ပါးကသာဒီသူမသိရဘူးကုသိုလ်ကမ္မပရတရား၁၀ပါးဆိုတာကကာယကံဒုက္ခကြောင့်ပြုမှုဒုက္ခပုံမှာ ဝိညာဉ်ဒုတိယလေးပါးကိုကြောင်းမြင်မှုဒုတိယလေးပါးဝိဒုတိယလေးပါးမနောကံဒုတိယသုံးဒုတိယသုံးပါးကိုကြောင်းမြင်မှုမနောဒုတိယသုံးပါးပေါင်းဆိုတာကပြောအဲဒီကုသိုလ်ကမ္မပဋ္ဌာတရားဆယ်ပါးကစပြီးတော့ဘယ်တရားမှသူမပြီးတော့ဘူးတော့ဒါရတတ်မှုဖြစ်နေလေတော့လောကအတ္တနာဇာနာတိလောကဓမ္မနတ္တပတိ နတမန္တရာဟောတိယံဟောဘောတဟပိမရံယံယတမိန်ကားလေအကျေအခါ၌ဓမ္မရံထိုလူကိုလောဘောလောဘကြီးဝါလူကတမနှစ်ပတ်မှုပြီးတဟပေဖြစ်ပြီးနှုတ်ဆက်၏တရားထိုအခါ၌တတ္တထေလောဘအနှိစ္စခံရသောပုဂ္ဂိုလ်အားအန္တဓမ္မအမိုက်မှောင်ကြီးပတ္တိဖြစ်၏ ပြင်ခါ၌အဲ့ဒီပုဂ္ဂိုလ်ကိုလေကွန်တတ်နိုင်မှုပါရတတ်နိုင်မှုလောဘအနိစ္စအတိအခံရတယ်တဲ့အဲ့ဒီအခါမှာဒီပုဂ္ဂိုလ်ဟာဘာမှကိုမနိုင်တော့မပြီးတော့ဘူးတဲ့ဒီမှာနှောင်ရင်းကြသွားတယ်အန္တပမန္တရာဟောဒီနှောင်ရင်းကြတယ်ဆိုတာအမှားမှအကြောင်းကိုအကောင်းဆုံးကိုခွဲခြားလေကွန်ပြီးသိနိုင်တာပြောတာလားမသိနိုင်တာပြောတာမသိနိုင်တာပြောတာ သိနိုင်တော့ဘူးတဲ့အဲလိုမသိဘူးဆိုလို့ရှိရင်တော့မန္တာကိုလည်းအမှားမထင်ဘူးလားဘယ်လဲအမှားထင်ပြီးတော့ရှောင်ပြီးလိုက်မယ်အမှားကိုမှန်တယ်လို့မထင်ဘူးလားထင်လို့မပြုတ်ဘူးလို့လားပြီးပြီးတော့ဒီလိုကလေးကြီးရဲ့အကျိုးနဲ့မှာအကျိုးရဲ့အကျိုးရဲ့နဲ့တဲ့ဒီမှာကြောင်ကျိုးမမြင်မိုက်နိုင်တိတ်ပင်ဖြစ်ပြီးတာ အပြည့်ဒေချာပြည့်တော်ပြည့်စုကိုပါဘုရားသာအုပ်ကြီးနဲ့မင်းဟာသာသနာ့မှာမပြောလို့ရှိရှိရှိအဲအဘိဓါဝိပမလောကအဲ့ဒီဘာသာကကြောင်ကျေမမြင်မိုက်မောင်းဝင်စိတ်ပင်ဖြစ်ပြီးတော့စိတ်ပင်ဖြစ်ပြီးတာကြတယ်လောဘစိတ်တပကောတမောတဲ့ လောဘလောဘဒီစိတ်တသဘောတနောစိတ်အစဉ်ကိုဖြစ်ပြီးတာဤတဲ့ဒီနေ့ဖြူစင်းနေတဲ့စိတ်အစဉ်ကိုလောဘကဖြစ်ပြီးကြလိုက်တယ်လောဘဝင်လိုက်တာနဲ့အဲ့ဒီစိတ်အစဉ်ဖြူစင်းနေလားမဖြူစင်းတော့ဘူးပြလောဘယူဒါကြောင့်မလို့ဒီလောဘဟာစိတ်အစဉ်ကိုဖြစ်ပြီးတတ်တယ်တဲ့ယောက်ျောမမြင်နိုင်နိုင်ဝင်စိတ်အစဉ်ဖြစ်ပြီးတာလောဘအပြည့်ဒေချာကိုပေါ်ပြည့်ပြီလားဟုတ်ကလား ဆိုကြောင်းကျိုးမငြင်းမိုက်မောင်ဝေ